ခန်းကြီး46အငယ်1မှ9အရှင်သာရဖျားမိန်တော်မူဒီကားအရှိတို့မျက်နာပြုသော အတွင်းတတိုင်းတကားကို အလုတ်လုတ်သောနေ့6ရက်ပတ်လုံးပိတ်ထားရမည်ဥပုံနေ့နှင့်လာဇန်းနေ့၌ဖွင့်ထားရမည်မင်းသားသည်ထိုတကားမှုဖြင့်ဝင်၍တကားတိုင်နားမှရပ်နေရမည်ယေပရောဟိတ်တို့သည်မင်းသားမိရှုရာရစ် မိတ္တဟာရရစ်တို့ကို ပူဇော်၍ သူသည်တကခုံ၌ဥညွတ်ချပြီးမှ ပြင်သို့ထွက်သွားရမည်တို့ရတွင်ညဥ်ဥယံမရောက်မီထိုတကားကို မပိတ်ရထိုနည်းတူဥပုံနေနှင့်လာဇန်းနေ၌ပြည်သူပြည်သားတို့သည် ထိုတကားဝနာမှဒါဝရဖျားရှိတော်တွင်ဥညွတ်ချရကြမည်ဥပုံနေ၌မင်းသားသည်မိရှုရရစ်ဖို့အပြစ်မပါသောတိုးတငယ်၆កောင် အပြစ်မပါသောသိုးထီးတကောင်ကိုထာဝရဘုရားထံတော်သို့ဆောင်ခဲ့ရမည်ဘောဇင်ပူဇော်တကာဖို့သိုးထီးတကောင်နှင့် မုံညက်တေးဖာစီတဟိန်ကို၎င်းသိုးတငယ်နှင့်အလိုရှိသမျှကို၎င်းပူဇော်ရမည်လာဇန်းနေ၌အပြစ်မပါသော နွားထီးတကောင်တိုးတငယ်6ကောင်တိုးထီးတကောင်ကို ပူဇော်ရမည်ဘောဇင်ပူဇော်တကံဖို့နွားတကောင်နှင့် မုံညက်တေးဖာ တိုးတကောင်နှင့်တအေးဖာတိုးတငယ်နှင့်အလိုရှိသမျှကို၎င်း မုံညက်တေးဖာနှင့် စီတဟိန်ကို၎င်း ပူဇော်ရမည်အငယ်ရှိမှဆနှစ်မင်းသားဝင်သောအခါအရှိတကမုတ်ဖြင့်ဝင်ရမည်ထိုတကမုတ်ဖြင့်လည်းထွက်ရမည်ပြည်သူပြည်သားတို့သည်ဓမ္မပွဲခံခြင်းကာလ၌သာဝရဖျားရှိတော်သို့ဝင်သောအခါ ဥညွတ်ချခြင်းငှာမြောက်တကားဖြင့်ဝင်သောသူသည်တောင်တကားဖြင့်ထွက်ရမည်တောင်တကားဖြင့်ဝင်သောသူသည်မြောက်တကားဖြင့်ထွက်ရမည်ဝင်သောတကားဖြင့်မထွက်ရဝင်သောတကားတစ်ဖက်ချက်၌ရှိသောတကားဖြင့်ထွက်ရမည်ပြည်သားတို့တွင်မင်းသားဖြစ်သောသူသည် သူတို့ဝင်သောအခါဝင်ရမည်သူတို့ထွက်သောအခါထွက်ရမည် ပွဲခံ၍ပရိသတ်စည်းဝေးရာကာလ၌ ဘောဇင်ပူဇော်တကာဖို့နွားတကောင်နှင့်မုံညက်တေးဖာတိုးတကောင်နှင့်တေးဖာတိုးတငယ်နှင့် အလိုရှိသမျှကို၎င်းမုံညက်တေးဖာနှင့် စီတဟင်ကို၎င်းပူဇော်ရမည်မင်းသားသည်အလိုလိုပြုသောမိရှုရာရစ်မိတ္တဟာရရစ်ကိုမိမိအလိုလျောက်ဒါဝရဖျားအားပူဇော်တကာပြုသောအခါအရှိတို့မျက်နှာပြုသောတကားကို ဖွင့်ရမည်သူသည်ဥပုံနေ၌ မိရှို့ရာရစ်မိတ္တဟာရရစ်ကိုပူဇော်တကဲ့သို့ပူဇော်ရမည်ပူဇော်ပြီးမှထွက်သွား၍တကားကိုပိတ်ထားရမည်အငယ်73မှ78နေတိုင်းအစဉ်သာဝရဘုရားအားမိရှို့ရာရစ်ဖို့အပြစ်မပါ အခါမလဲသောတိုးတငယ်တကောင်ကိုနာနဲ့အချိန်၌ပူဇော်ရမည်နာနဲ့တိုင်းအစဉ်ထိုတိုးတငယ်နှင့်အတူ ဘောဇင်ပူဇော်တကာဘုမုံညက်တေးဖာတွင်၆စုတစုကို၎င်းမုံညက်နှင့်ရောရသောစီလေးလောကကို၎င်း ပူဇော်ရမည်ဤ၍ကသာရဖျံအားအစဉ်အမြဲပြုရသောဘောဇင်ပူဇော်တကာတရားပေသည်ထိုတို့မိရှုရာရစ်ကိုနာနဲ့တိုင်းအစဉ်မပြတ်ပူဇော်เสียဖို့တိုးတငယ်ကို၎င်းဘောဇင်ပူဇော်တကာနှင့်စီကို၎င်း ပြင်ဆင်ရမည်အရှင်သာရဖျားမိန်တော်မူသည်ကားမင်းသားသည်မိမိသား၌လက်ဆောင်တစုံတစ်ခုကိုပေးလျင် ထိုလက်ဆောင်သည်အမွေဥစ္စာဖြစ်၍သားတော်သည်အမွေခံလျက်တင်းယူရမည်မိမိကျွန်၌အမွေဥစ္စာလက်ဆောင်တစုံတစ်ခုကို ပေးလျင်မူကားလွတ်ရန်နှင့်တက်ကြီးတိုင်ယုံပြတာထိုကျွန်သည်ပိုင်ရမည်နောက်မှမင်းသားလက်သို့ ပြန်ရောက်ရမည်သားမူကားအစဉ်အမြဲအမွေခံရမည် ထိုမှတပါမင်းသားသည်ပြည်သားအမွေမြေကို အနိုင်ထက်ယူ၍မြေရှင်ကို မနှင်ထုတ်ရမိမိပိုင်သော မြေတဲကမိမိသားတို့အားအမွေပေးရမည်ငါဤလူတို့သည်မိမိတို့ပိုင်သော အမွေမြေ၌မနေရဘဲအရရတုကွဲပြားစေခြင်းငှာမပြုရအငယ်၁၉မှ24ထိုနောက်မှတကားအနား၌ရှိသော ဝင်ဝဖြင့်ငါကိုဆောင်သွား၍မြောက်သို့မျက်နှာပြုသောယေဘရောဟိတ်တန်ရှင်းသောအခန်းများထဲသို့တွင်သည်ဖြင့်အနောက်ဖက်၌ရှိသော အရက်တစ်ခုကိုငါမြင်၏ဤရက်ကယေဘရောဟိတ်တို့သည်ဒုစရိုက်ဖြေရာရစ် အပြစ်ဖြေရာရစ်ကိုပြုတ်၍ဘောဇင်ပူဇော်တကာကိုဖုတ်ရသော အရက်ဖြစ်၏လူများကိုတန်ရှင်းစေခြင်းဟာ ထိုအရာတို့ကိုပြင်တန်တိုင်းထဲသို့မထုတ်ရကြဟုငါ့အားပြောဆို၏။တဖန်ပြင်တန်တိုင်းထဲသို့ငါ့ကိုခေါ်သွင်း၍တန်တိုင်းထောင့်လေးထောင့်တို့ကိုရှောက်သွားစေသဖြင့်၊ထိုလေးထောင့်တို့၌တန်တိုင်းငယ်တခုစီရှိသည်ကိုငါမြင်၏။ထိုတန်တိုင်းငယ်တို့သည် အလျားအတောင်လေးဆယ်၊အနံအတောင်သုံးဆယ်ရှိ၍၊အတိုင်းအရှည်တညီတညွတ်တည်းဖြစ်ကြ၏။ ထိုလေးထောင်တို့အတွင်းပတ်လည်၌ချက်ပြုတ်เสียဖို့အစဉ်အတိုင်းခုံလောက်တမ်းများရှိကြ၏ဤရက်တို့ကအိမ်တော်အမှုဆောင်တို့သည် လူများပူဇော်သောရစ်ကောင်တို့ကို ပြုတ်ရသော အရက်ဖြစ်ကြသည်ဟုငါအားပြောဆို၏